နာတော်တက္ကရာ2542ခုနှစ်လူတို့ဩဟာကောဇာတက္ကရာ1360ပြည့်နှစ်ဘုရဝတ္တန္တမူလရာတိတရင်ကျွလာဇန်8ရက်နေ့ယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ဓမ္မဘာဝနာကုသိုလ်တူလာရောက်စီးပူးကြတဲ့ဓမ္မမာမက

တိုက်တွန်းအားပေးတဲ့အနေအားဖြင့်ဒီဣန္ဒြေထက်တဲ့ကြောင့်တရားကိုပဲခွန်ကြီးဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒီဣန္ဒြေတရားတွေညီညွတ်ဖို့လိုပါတယ်ဣန္ဒြေတရားတွေညီညွတ်ထက်မြက်မှာဝိပဿနာဉာဏ်တွေဆိုတာတက်ပါတယ်တရားတွေဆိုတာတိုးတက်ပါတယ်ဒီဣန္ဒြေတရားတွေမညီညွတ်ခဲ့လို့ရှိရင်တရားတရားတွေကဖြတ်တန်း ပညာတရားတွေကနှုတ်နှင်းနေရင်လည်းပဲဝိပဿနာဉာဏ်မဖြစ်ဘူးပညာတရားတွေကအာကောင်ပြီးတော့တရားတရားတွေကနှုတ်နေနေရင်လည်းပဲနှုတ်နေရင်လည်းပဲတရားတွေမတိုးတက်ဘူးဝိရိယတရားတွေကအာကောင်ထက်တန်ပြီးတော့တမာရီတရားတွေကအာနှင်းနေပြန်ရင်လည်းဒီပုဂ္ဂိုလ်မှာပါဉာဏ်မှမဖြစ်ပြန်တမာရီတရားတွေအာကောင်ပြီးတော့ဝိရိယအာနှဲတဲ့ပုဂ္ဂိုလ်ကြပြန်တော့လေထိနာမိတာတွေဖြစ်လို့အဲဒီမှာ ဒီတတ္တဝရိယတတိတမာတိပညာဆိုတဲ့ဒီအိန္ဒြေတရား၅ပါးအလုံးညီညွတ်လာပြီဆိုမှဉာဏ်နေတာထက်မြက်ပြီးတော့တရားတွေတိုးတက်နိုင်တယ်။ဒါကြောင့်မို့တရား အားထုတ်ဆဲဖြစ်တဲ့အထူးအဖြင့်တရားဤပြည့်ဝနေကြတဲ့ပုဂ္ဂိုလ်များမိမိတို့ရဲ့တရားအသိဉာဏ်ကိုပြီးတော့ထက်မြက်လာအောင်မတွေ့သေးတဲ့တရားတွေတွေ့အောင်မသိသေးတဲ့တရားတွေသိအောင်မမြင်သေးတဲ့တရားတွေ မြင်ပြီးတော့တရားသဘောတွေပေါက်မြောက်လာဖို့အတွက်ဘုန်းကြီးကဝိသုဒိမေထသရမှာလာတဲ့ဒီအိန္ဒြေချင်းမြေကြောင့်တရားကိုပဲဘုန်းကြီးဆက်ပြီးတော့ဟောကြားပေးပါမယ်။နဝဟာကာရိဟိအိန္ဒြေယနိဒိဋ္ဌာနိဘဝန္တိနဝဟာကာရိဟိကိုးပါသောအကြောင်းတရားတို့ကြောင့်အိန္ဒြေယနိအိန္ဒြေတို့သည် ဣန္ဒြိယနိတဒိန္ဒြိဝိရိယိန္ဒြိတတိန္ဒြိသမာဒိန္ဒြိပညိန္ဒြိလို့ဆိုတဲ့ဣန္ဒြိ၅ပါးတရားတို့သည်တိခာနိဘဝန္တိချက်မြကြလေကုန်၏ကိုယ်ပါသော အကြောင်းတရားတွေကြောင့်တရားဝရိယတတိသမာတိပညာဆိုတဲ့ဣန္ဒြိတရားတွေညီညွတ်ပြီးတော့ထက်မြက်လာလိမ့်မယ် အဲ့ဒီကိုးပါးသောအကြောင်းတရားတွေကဘာတွေလဲဆိုတော့ဥပ္ပန္နုပါဏာနံသင်္ခါရဏံခယမိဝပတ္တိဥပ္ပန္နုပါဏာနံဖြစ်တိုင်းဖြစ်တိုင်းငုံသောသင်္ခါရဏံယုံနာဓမ္မသင်္ခါရတရားတို့ဤခယမိဝကုံချင်းပြည့်ချင်းကိုသာလျှင်ပတ္တိရှု၏ယုံနာဓမ္မသင်္ခါရတရားတွေရဲ့ ကုံဆုံးချုပ်ပြောင်နေတဲ့သဘောကိုသိအောင်ရှုနေခြင်းဟာဒါအိန္ဒြေထက်မြက်ကြောင်တရားပဲရုပ်တရားနံတရားတွေကို ရှုတဲ့အခါမှာအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်းတတိပဒံဒေသနာတော်မှာလာတဲ့အတိုင်းရှုနေကြပွားနေကြတဲ့ပုဂ္ဂိုလ်များဟာမရှိတာရှုတာလားရှိတာရှုတာလား မထင်ရှားတာကိုရှားပြီးရှုတာလားထင်ရှားရာကိုရှုတာလားအေးထင်ရှားတဲ့အာယုံအခုဘုန်းကြီးတို့ယောဂီများခန္ဓာကိုယ်သိချာညာဆိုင်ပြီးတော့ကြည့်လိုက်ရင်ခန္ဓာကိုယ်ကြီးဟာတင်းပြီးဖောင်းကန်လာတဲ့သဘောဟာမထင်ရှားဘူးလားဗျာခန္ဓာကိုယ်ကြီးဟာတည်ရချင်းရော့ကျရွေ့ကျသွားတဲ့သဘောရောမထင်ရှားပြီဘူးလားအဲ့လိုထင်ရှားနေတယ်ထင်လဲထင်ရှားရှိလဲရှိနေတဲ့အတွက်ကြောင့်မို့ တင့်ကန်လာတဲ့ခါမှာဖောင်းတယ်ရော့ကျသွားတဲ့ခါမှာပိန်တယ်မရှိရပေဘူးလားဒါကြောင့်မို့ယထပကတံယထာယထာဝပနတကာယော ပနိဟိတော ဟောတိတထတထနာပဇာနာတိလို့ဒေသနာတော်မှာလာတယ်ကျင်အမူအရာအဖြစ်ထင်ရှားတယ်အဲ့ဒီထင်ရှားနေတဲ့အမူအရာတိုင်းရှုတယ်ထင်ရှားတဲ့အမူအရာကိုရှုနေတာဟာဒါဝိပဿနာပဲခွန်ကြီးတို့ယောဂီများကမထင်ရှားတာရှုတာလားထင်ရှားတာရှုတာလား သင်ရှားတာရှုနေတဲ့အတွက်ကြောင့်ဝိပဿနာလားသမထလားဗျာဝိပဿနာတကယ်ကိုဝိပဿနာစစ်စစ်ကိုရှုနေတာအဲတော့ယုတ်ကသင်ရှားလာရင်ယုတ်ကို မရှုရပေဘူးလားစိတ်ဆိုတဲ့နံတရားလေးကသင်ရှားလာရင်အဲ့ဒီစိတ်နံလေးကိုပဲမရှုရပေဘူးလားအခုဘုန်းကြီးတို့ယောဂီများရဲ့ပင်တိုင်းအာယုန်တွေအဖြစ်ဘောင်းအာယုန်ပင်အာယုန်လေးသင်ရှားနေတယ်ဆိုတော့ကာယ ानु ပဒနာနည်းနဲ့ပြောမယ်ဆိုရင်ကိုယ်အမှုရာမထင်ရှားပေဘူးလား ကိုယ်မူရာရုပ်တရားကြီးကထင်ရှားနေတဲ့အခါကျတော့အဲ့ဒီကိုယ်မူရာရုပ်တရားကြီးကိုပဲတင်းကန်လာရင်ဖောင်းနေချောကြသွားရင်ပိန်နေမရှုရပေဘူးလားဟင်အဲ့လိုရှုနေရင်နဲ့စိတ်တည်ခြင်းမှုတမာရီတရားလေးရလာတဲ့အခါကျတော့ယောဂီပုဂ္ဂိုလ်မှာဒီပေါ်မှာဒီရုပ်တရားနဲ့တရားလေးရဲ့သဘောကိုသေသေးချာချာသိအောင်ထပ်ခါထပ်ခါထပ်ခါထပ်ခါရှုနေတဲ့အခါကျတော့ကိုကရှုစဉ်အာယုံဖြစ်တဲ့ဒီမှာဖောင်းမှုလေးကတတ်တန် ရှုသိနေတာလေးကတတ္တတစ်ခုစီနှစ်ခုကွဲပြားပြီးတော့သိလာလိမ့်မယ်။ကိုကရှုစဉ်အာယုပြတဲ့ဖောင်းမှုလေးကလည်းသူ့ဟာသူတရွေချင်းတင်းကန်းနေတဲ့သဘောလေးပဲရှိတယ်။ဒီကသိစိတ်ကလေးကလည်းအဲ့ဒီတင်းကန်းနေတဲ့သဘောလေးကိုသိနေတယ်။အဲ့လိုတစ်ခုစီနှစ်ခုစီကွဲပြားပြီးတော့သိလာလိမ့်မယ်။ပိန်နဲ့အာယုလေးရှုပြန်တော့လေဟိုကပိန်နာလေးကတတ္တပိန်တယ်လို့ရှုနေတဲ့ရှုသိစိတ်လေးကတတ္တနှစ်ခုရောမနေဘူး။အဲ့ဒီဘောင်းမှုပိန်မှုလေးကရုပ်တရားသိနေတာလေးကဘာတရားလဲ နတရားအဲ့တော့ဘောင်းနာပိဏာလေးရှုနေရင်းနဲ့ယုံနံကွဲပြီးတော့မသိနိုင်မိဘူးလားသိနိုင်တယ်ဒီတဲ့ပို့ပြီးတော့တမာရီတရားတွေအားကောင်းလာတဲ့အခါကျတော့ဒီဖောင်းမှုပိန်မှုအာယုံလေးပေါ်မှာရှုစိတ်လေးကစွန့်မြဲစွာကပ်ပြီးတည်နေတဲ့အခါကျတော့ဖောင်းမှုလေးရဲ့အစာပိုင်းအလယ်ပိုင်းအဆုံးပိုင်းမသိနိုင်မိဘူးလားဗျာဒီပုံမှာမတ်စိတ်ကလေးကဖောင်းတဲ့အာယုံလေးပေါ်မှာကပ်ပါသွားရင်ဖောင်းမှုလေးစပေါ်လာတာကစပြီးတော့ဖောင်းမှုလေးဆုံးသွားတာသိလိုက်တယ် ဟောမှုတွေစပေါ်လာပြီးဆုံးသွားတာသိလိုက်ပြီးဆိုတဲ့ကူကမြဲတာသိတာလားမမြဲတာသိတာလားဟောပိန်တဲ့အာယုန်လေးပေါ်လာပြီဆိုရင်လည်းအဲ့ဒီမတ်စိတ်လေးကပိန်အာယုန်လေးပေါ်မှာကပ်ပြီးပါသွားပြီဆိုရင်ပိန်အာယုန်လေးစဖြစ်ပေါ်လာပြီးတော့ပိန်အာယုန်လေးကုံဆုံးချုပ်ပြောက်သွားတဲ့သဘောတိအောင်မတွေ့ရပြီဘူးလားမြဲတာတွေ့တာလားမမြဲတာတွေ့တာလားအဲ့တော့ဖောင်းနာပိန်နာလေးမှတ်နေရင်လည်းဟောအနိစ္စလက္ခဏာကောင်းကောင်းကြီးမတွေ့ရပြီဘူးလားအဖြစ်အပျက်ကောင်းကောင်းကြီးမမြင်နိုင်ပြီဘူးလား ဟောင်းနာပင်တယ်လို့ရှုနေရင်းနဲ့ကိုပဲဖြစ်ဖြစ်ပြီးမြင်နိုင်တာဒီတဲ့ပို့ပြီးတော့တမာရီအားကြီးကောင်းလာတဲ့အခါကျတော့အဖြစ်သဘောမထင်ရှားဘူးဘာမထင်ရှားတာလဲအဖြစ်သဘောမထင်ရှားပဲနဲ့ပြင့်နေတဲ့သဘောကြီးတွေထင်ရှားလာလိမ့်မယ်ဘင်ကညံများကောင်းကောင်းကြီးရောက်တဲ့အခါဘာညံပါလိမ့်မယ်ဗျာဘင်ကညံကောင်းကောင်းကြီးရနေပြီဆိုတဲ့ယောဂီဟာဘယ်အရာကိုပဲကြည့်ကြည့်အဖြစ်မြင်တာလားအပြည့်မြင်တာလား ကိုရှိကသွားနေတဲ့ပုံကိုယ်တယောက်ကိုကြည့်လိုက်စမ်းတခါနဲ့အပြည့်ကြီးမြင်တာအယိုးစုကြီးသဘောပဲရှိတော့တယ်။ဘာမှသူ့ရဲ့အသားရည်တွေဘာမှရှိတယ်မထင်ဘူးပြင့်နေတဲ့သဘောပဲ။ကိုယ်ခန္ဓာကိုယ်ကိုပြန်ကြည့်လိုက်တော့လေအကုန်လုံးဟာအသားရည်တွေအကုန်လုံးကွာချပြီးတော့တခါအပြည့်သဘောပဲမြင်နေတော့တာလား။အတန်လေးကြားနေတာလေးနားထောင်ကြည့်လိုက်တယ်အဲ့ဒီကြားတယ်လို့ရှုမှတ်ဖို့တောင်အချိန်မရလိုက်ဘူးဟိုကအတကြားတဲ့အတန်လေးကပြက်သွားပြီ။အာယုံလေးတစ်ခုကိုသိလိုက်ပြီအဲ့ဒီသိစရာလေးကပြက်သွားပြီ။ဘာတစ်ခုမှမြင်နေတာမရှိဘူးအပြည့်သဘောကြီးတဲ့။ ဘာနဲ့ဥမာတူတယ်လဲဆိုတော့ဘုန်းကြီးတို့ဒီမှာတဲပုံလေးကိုအောက်ကလက်ကလေးနဲ့ရက်လိုက်လို့ရှိရင်အထက်ကတဲမုတ်တဲမွားလေးတွေကဘာဖြစ်ကြလဲပြိုကျသွားတယ်လို့ပဲမိမိရဲ့ရုပ်မုံရုပ်မွားရုပ်တွေသဘောတွေဟာအားလုံးမြဲနေတာတွေ့ရသလားပျက်စီးနေတာတွေ့ရသလားဟင်အဲ့ဒီလိုပြည့်နေတဲ့သဘောကြီးတဲ့ဉာဏ်ထဲမှာတက်ဝင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီပင်ကဉာဏ်ကောင်းကောင်းကြီးဖြစ်တာပဲဒါကြောင့်ဝိပဿနာတရားကိုတည်တည်ချာချာရိုးရိုးသေးသေးရှုပွားအားထုတ်လို့ သရဝရိယတတိတမာတိပညာဆိုတဲ့ဒီအိန္ဒြေတရားတွေညီညွတ်လာပြီဆိုပါရင်ယုံနာတရားတွေရဲ့အပြည့်သဘောကြီးကောင်းကောင်းကြီးမတွေ့နိုင်လေဘူးလားဗျာကောင်းကောင်းကြီးကိုတွေ့လာနိုင်တယ်ဒါကြောင့်ဖြစ်တမ်းယုံနာချုပ်ပြက်ဧကံရှုရမည်တဲ့ယုံနာတရားတွေရဲ့ကုံသွားတဲ့သဘောဆုံးသွားတဲ့သဘောပြက်သွားတဲ့သဘောချုပ်သွားတဲ့သဘောအဲ့ဒီသဘောလေးကိုမြင်အောင်ရှုနေပြီဆိုရင်မိမိရဲ့အိန္ဒြေတရားတွေဟာညီညွတ်လာပြီထင်မြင်လာပြီ ဒီဣန္ဒြေတရားတွေညင်ညွတ်ထင်းမြက်လာတာနဲ့အမျှမိမိတို့ဝိပဿနာဉာဏ်တွေကရောတုံးသွားမလားထက်လာမလားဟောဉာဏ်တွေကထင်းမြက်လာတာနဲ့အမျှရုပ်တရားနံတရားဖြစ်တဲ့ပြက်တရားတွေကိုသိတဲ့ဟောတရားတွေရော မတွတ်တက်ပြီဘူးလားဗျာတွတ်တက်လာတယ်တကယ်ကိုသဘာဝလက္ခဏာလေးတွေရဲ့မမြဲပုံလေးတွေကိုကောင်းကောင်းရှင်းရှင်းဉာဏ်နဲ့ဓဋ္ဌိအနေအချင်းလာပြီးတော့တွေ့ရမယ်ဒါကြောင့်ဥပ္ပန္နုဗန္ဒနာသင်္ခါရနာခယမိဝပတ္တိ ဥပ္ပန္နုပန္နနာဖြစ်တိုင်းဖြစ်တိုင်းကုန်သောသင်္ခါရနာယုံနာဓမ္မသင်္ခါရတရားတို့ဤခယမေဝါကုံချင်းပြည့်ချင်းကိုသာလျင်ပတ္တတိရှု၏ယုတ်တရားနာတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်မြင်အောင်ရှုနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားဝရိယတတိသမารီပညာအိန္ဒြေ၅ပါးတရားတွေညင်ညိုထက်မြက်လို့ဝိပဿနာဉာဏ်တွေတိုးတက်ပြီးတော့တရားအသိဉာဏ်ဓုတွေရနိုင်တယ်။ဌာနပတ်1အိန္ဒြေထက်မြက်ကြောင့်တရားဒါမနေ့ကဘုန်းကြီးဟောခဲ့ပြီ။ ယနေ့ဘုန်းကြီးတို့ယောဂီများနာရမယ့်တရားကဒုတိယအနေအဖြင့်တထာသသကိသကိရိယာယတံပါတိတိတထာသယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌သကိသကိရိယာယရိုးရိုးသေးသေးရှုမှတ်ပွားများအထုတ်ခြင်းဖြင့်လည်းပဲတံပါတိတိဝိပဿနာဉာဏ်ဤထက်မြက်ခါပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏ ဘုန်းကြီးတို့ဒီမှာယုံနာတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောသိအောင်ရှုတဲ့ယောဂီပုဂ္ဂိုလ်ဟာရှုမှတ်ရမယ့်အမှတ်တရားကိုရိုးရိုးသေးသေးမရှုရပေဘူးလားဗျာမလွတ်အောင်ရိုးရိုးသေးသေးရှုရတယ်ထိုင်ပြီးတော့ရှုမှတ်နေပြီဆိုရင်လည်းမိမိရဲ့ပင်တိုင်အာယုဖြစ်တဲ့ဘောင်အာယုပင်အာယုလေးကိုမလွတ်အောင်တတိကပြီးတော့ရှုနေရတယ်အဲ့လိုတတိကရှုနေတဲ့အထက်ကမိမိရဲ့နားရဲ့မှာကျင်လောင်းတဲ့အတန်အာယုလေးကြားလာရင်ကြားတယ်ကြားတယ်ဟောတတိကမလွတ်ဘူးတခါလဲကပ်ပါသွားတယ် အဲ့ဒီကြားတဲ့အတန်အာယုံလေးလွန်မြောက်သွားပြီဆိုရင်ပင်တဲ့အာယုံလေးပြန်ဆိုင်ခေါင်းနေပိန်နေဒီပေါ်မှာပဲသတိကပ်နေတယ်အဲ့ဒီလိုမိမိရဲ့ရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးဆွေးမြဲအောင် မှတ်နေခြင်းဟာတတိကပြီးရှုမှတ်နေခြင်းဟာမိမိအမှတ်တရားပေါ်မှာယူသေးတာလားမယူသေးတာလားယူသေးတာခေါ်တယ်။ထိုင်ပြီးရှုမှတ်နေရင်စိတ်တွေကဟိုရောက်ဒီရောက်ဟိုတွေးဒီတွေးဟိုကြံဒီကြံ မိမိရှုမှတ်ရမယ့်အာယုံပေါ်မှာမရှုဘဲနဲ့အဲ့လိုတွေးတောကြံစည်စဉ်းစားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအမှတ်တရားပေါ်မှာယုံသေးသလားမယုံသေးဘူးလားမယုံသေးတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ရဲ့တရားဝရိယသတိတမာတိပညာဆိုတဲ့ဣန္ဒြေတရားတွေညင်ညွတ်ပါမလားမညင်ညွတ်တဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်တွေကရောထက်မြက်ပါအောင်မလားဝိပဿနာဉာဏ်မှမထက်မြက်ရင်ဒီပုဂ္ဂိုလ်တရားအသိဉာဏ်ဓုတွေရနိုင်ပါအောင်မလားဒီတော့တရားအသိဉာဏ်ဓုတွေရကျင်တဲ့ပုဂ္ဂိုလ်ဟာထိုင်ပြီးတော့ရှုမှတ်ပြီဆိုရင်လည်းမိမိရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေး ဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေအောင်သတိထားဝရိယစိုင်းပြီးတော့မရှုရပေဘူးလားဗျာအဲလိုထိုင်ပြီးတော့ရှုနေရနေပြီးတော့ထိုင်ဣရိယာပုဂ္ဂဏီမိမိကရက်ချင်လာပြီဆိုရင်အဲ့ဒီမှာစိတ်ရက်ချင်တဲ့စိတ်ကလေးကိုရောမရှုရပေဘူးလားထိုင်ရာကနေပြီးတော့ထခြင်းနဲ့စိတ်ကလေးပထမရှုထခြင်းနဲ့ထခြင်းနဲ့နောက်တရွေချင်းတရွေချင်းခန္ဓာကိုယ်အပေါ်ကိုကြွပြီးတော့ထလာတဲ့အခါကျတော့ထားတယ်ထားတယ်ထားတယ်ထားတယ်တဆင်ချင်းတဆင်ချင်း တတိလွတ်ရမလားမလွတ်ရဘူးလားရဲ့လို့တတိမလွတ်အောင်တခါနဲ့ရက်မိသည့်ထိအောင်ကိုကရက်တယ်ရက်တယ်ရက်မိသည့်အခါကျတော့ရက်တယ်မှအဲ့လိုတတိကပြီးတော့ရှုနေခြင်းဟာမိမိအမှတ်တရားပေါ်မှာယိုသေးတာလားမယိုသေးတာလားဟင်အဲ့လိုကိုယောဂီပုဂ္ဂိုလ်ကမလွတ်အောင်ယိုယိုသေးသေးရှုတယ်ရမ်းမိပြီဆိုပြန်တော့လေတစ်ဖက်လှည့်ကျင်တဲ့စိတ်လေးပေါ်လာပြန်တော့လှည့်ကျင်တဲ့စိတ်ကလေးကိုလှည့်ကျင်တယ်လှည့်ကျင်တယ်ဒါရုပ်ကိုရှုတာလားစိတ်ကိုရှုတာလား အဲရုပ်ကိုရှုတာမဟုတ်ဘူးဒါစိတ်ဆိုတဲ့နံတရားလေးကိုရှုနေတာလှည့်ကျင်တဲ့စိတ်နံတရားလေးနောက်တည်ရခြင်းတည်ရခြင်းခန္ဓာကိုယ်ကခြေတော်လေးရရွေ့ရွှေ့ပြီးလှည့်တဲ့အခါကျတော့မှလှည့်တယ်လှည့်တယ်မရှုရဘူးလားဒီလိုရှုနေတာကဒါနံကိုရှုတာလားရုပ်ကိုရှုတာလားရုပ်ကိုရှုနေတာတရွေချင်းတရွေချင်းလှည့်နေတဲ့ဒီမှာရုပ်ခန္ဓာကိုယ်ကြီးကိုရှုနေသွားမဲ့ပဲမျက်နှာမူမိတဲ့အခါရက်တယ်ရက်တယ်ရှုတယ်ပြီးပြီဆိုရင်မျက်နှာလေးဖွင့်ပြီးတော့ဒီမှာကြွားတယ်လှမ်းတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ် အဲ့လိုယောဂီပုဂ္ဂိုလ်ကမလွတ်အောင်တတိကံပြီးတော့ရှုနေတာအဲ့လိုရိုးရိုးသေးသေးရှုနေမှဘုန်းကြီးတို့ယောဂီများတသက်ကိစ္စကိရိယာယာဆိုတဲ့တရားနဲ့ညီညွတ်တယ်အမှတ်တွေလွတ်နေလို့ရှိရင်အဲ့ဒီသက်ကိစ္စကိရိယာယာဖြစ်ပါမလားဗျာမဖြစ်ဘူးဈဉ္ညာလျှောက်ပြီးတော့မှတ်တဲ့နေရာမှာဘုန်းကြီးတို့ယောဂီများတစ်ချက်မှရှိတယ်နှစ်ချက်မှရှိတယ်သုံးချက်မှရှိတယ်ညာလန်းနဲ့ပင်လန်းနဲ့လို့မှတ်တာရောမရှိပြီဘူးလား ဒါခြေတလန်းကိုဘယ်နှချက်မှတ်သွားတာလဲတစ်ချက်မှတ်ကလေးနဲ့မှတ်သွားတာဟောဒီတစ်ချက်မှတ်ကိုနိုင်နင်းလာတဲ့ယောဂီပုဂ္ဂိုလ်များကြတော့နှစ်ချက်မှကြွားတယ်ခြားတယ်ကြွားတယ်ခြားတယ်မမှတ်ရပြီဘူးလားအင်းအဲ့လိုရှုမှတ်တာလေးကဒါနှစ်ချက်မှတ်ဘုန်းကြီးတို့ယောဂီများအဲ့ဒီနှစ်ချက်မှတ်ကလေးနိုင်နင်းလာပြီဆိုရင်ကြွားတယ်လမ်းတယ်ခြားတယ်လို့သုံးချက်မှတ်ရောမမှတ်ရပြီဘူးလားအဲ့လိုသုံးချက်မှတ်နေတာလေဒါရက်နေတာလားတွားနေတာလား သာပေနဲ့ပြောရလို့ရှိရင်ကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိတွားနေတဲ့အမူအရာလေးကို ရှုနေတာဘယ်အမူအရာကိုရှုနေတာလဲအေးကြွတယ်လမ်းတယ်ကြားတယ်လို့ရှုနေတာတွားနေတဲ့အမူအရာလေးကိုရှုနေတာအဲတော့ယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာတိတိကျကျရှုပါထိုင်ပြီးတော့ရှုတဲ့အခါမှာလည်းဖောင်းအာယုံပင်အာယုံလေးရှုပြီဆိုရင်ဝမ်းပိုက်ဆိုတဲ့တဏ္ဍာန်ကြီးအာယုံမပြူဘဲနဲ့တောင့်တင်းလာတဲ့သဘောလေးကိုသိအောင်ရှုပါ တောင့်တင်းလာတဲ့သဘောလေးပေါ်မှာစိတ်ကလေးညှို့ထားပြီးတော့ရှုပေးပိန်နေဆိုရင်လည်းပဲတည်ရချင်းတည်ရချင်းညှို့ကြရွေ့ကြသွားတဲ့သဘောလေးပေါ်မှာစိတ်ကလေးညှို့ပြီးတော့ရှုပေးအဲ့ဒီအတိုင်းပဲဈဉ္ညာလျှောက်တဲ့ခါမှာလည်းခြေထောက်လေးကျွမ်းလာပြီဆိုရင်ခြေထောက်ကြီးကိုအာယုံမပြုနဲ့တည်ရချင်းဖနှောင်းကစပြီးတော့အပေါ်ကိုကျွမ်းပြီးတော့မြင့်ပန်းလာတဲ့သဘောလေးကြည့်တည်ရပြီးတည်ရတည်ရပြီးတည်ရရွေ့ပန်းလာတယ်တခါတည်းရင်တင်းပြီးတော့ပန်းလာတယ်တခါတည်းရင်ကျပေါ့ပြီးတော့ပန်းလာတဲ့သဘောလေးက နောက်ရှေ့ကိုလှမ်းလိုက်ပြီဆိုတဲ့အခါကျတော့လေအဆင့်ဆင့်လှမ်းမှုလေးရဲ့အဆင့်ဆင့်တခါလေတရွေပြီးတရွေတရွေပြီးတရွေအဆင့်ဆင့်လှမ်းနေချမ်းလိုက်တဲ့အခါကျတော့လည်းပဲချမ်းမှုလေးရဲ့အဆင့်ဆင့်တရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးတွေမတွေ့ရပြီဘူးလားအဲလိုသိနေတာအမှန်တည်းလားအမှားတည်းလားတကယ်လို့ခြေတော်ကြီးကြွနေတာခြေတော်ကြီးလှမ်းနေတာခြေတော်ကြီးချနေတာသိတာကအမှန်တည်းဟုတ်ပါမလားပြင်းညတ်ကိုသိနေတာဘာကိုသိတာလဲဟေးပြင်းညတ်သိတာပရမတ်မဟုတ်ဘူးပရမတ်မြင်မှတရားမြင်တာခေါ်တယ် တကယ်သဘောလေးတည်ရခြင်းတည်ရခြင်းရွေ့လာတဲ့သဘောလေးအစင်းစင်းပေါ့ကျွမ်းမှုလေးရဲ့အစင်းစင်းလှမ်းမှုလေးရဲ့အစင်းစင်းချမှုလေးရဲ့အစင်းစင်းကျွမ်းတာလေးကလည်းတစ်ချဲတည်းကျွမ်းလာတာမဟုတ်ဘူးလှမ်းတာလေးကလည်းတစ်ချဲတည်းလှမ်းလိုက်တာမဟုတ်ဘူးချတာလေးကလည်းတစ်ချဲတည်းချတာမဟုတ်ဘူးအဲ့လိုအစင်းစင်းကျွမ်းပြီးအစင်းစင်းလှမ်းအစင်းစင်းချနေတဲ့သဘောလေးကိုသေးသေးချာချာဘုန်းကြီးတို့ယောဂီများဉာဏ်ထဲမှာမြင်သွားပြီဆိုရင်အမှန်မြင်သွားပြီအမှန်မြင်သွားပြီဆိုရင်ဘုန်းကြီးတို့ယောဂီများတရားမြင်တာလားမတရားမြင်တာလားဗျာ ဘာဖြစ်လို့တရားမြင်တယ်လို့ပြောရတာလဲဆိုတော့သဘောကိုသိနေလို့ဘာကိုသိနေလို့ပါလိမ့်မယ်တကယ်ကိုတဘာဝလေးကိုမြင်နေတာတွေ့တရွေချင်းတရွေရွေနေတဲ့သဘောတရွေချင်းတရွေရှေ့ကိုအစင်းစင်းရွေပန်လာတဲ့သဘောအစင်းစင်းတခါလဲတောင့်တင်းသွားတဲ့သဘောအစင်းစင်းကျသွားတဲ့သဘောအဲ့ဒီသဘောလေးကိုသေချာမြင်နေပြီဆိုရင်အမှန်ကိုမြင်နေပြီအဲ့ဒီတိုင်းမြင်အောင်သေချာရှုနေပြီဆိုရင်အဲ့ဒါမင်းရှုမှတ်တဲ့တရားပေါ်မှာယူသေးတာတက်ကိစ္စ တတိမလွတ်အောင်ရှုနေတာကိုရိုးရိုးသေးသေးရှုတယ်လို့ခေါ်တယ်အဲလိုဈဉ္ညာမှာလည်းပဲရိုးရိုးသေးသေးထိုင်ပြီးတော့မှတ်တဲ့ခံမှာလည်းရိုးရိုးသေးသေးနောက်ရက်တဲ့ခံမှာလည်းရိုးရိုးသေးသေးမလွတ်အောင်ရှုတယ်လျှောင်းနဲ့အိတ်တဲ့ခံမှာလည်းပဲမိမိတို့ဒီမှာတတိမလွတ်အောင်မရှုရပါဘူးလားဗျာအဲလိုတတိကံပြီးရှုနေတာကိုဒါတက်ကိစ္စကိရိယာယလို့ခေါ်တယ်ရိုးသေးတာလားမရိုးသေးတာလားမိမိရှုမှတ်ရမယ်တတိတရားလေးမလွတ်အောင်ရှုနေတာကိုဒါရိုးသေးတာအဲလိုရိုးရိုးသေးသေးရှုနေရင် တရားဝရိယတတိတမာရိပညာဣန္ဒြေ၅ပါးတရားတွေညီညွတ်လာမလား၊ကွဲပြားသွားမလားဗျာ။အဲ့ဒီဣန္ဒြေ၅ပါးတွေညီညွတ်လာတာနဲ့အမျှဝိပဿနာဉာဏ်တွေကရောထက်မလား၊တုံးမလား။ဉာဏ်တွေထက်မြက်လာတာနဲ့အမျှရုပ်သဘောနာမ်သဘောအဖြစ်အပျက်သဘောတွေသိတဲ့ဝိပဿနာဉာဏ်တွေအကောင်ထက်တန်စွာရပြီဆိုရင်ဘုန်းကြီးတို့ပါရမီတို့ရှိမယ်ဆိုရင်ဒီဉာဏ်တွေရင့်ကျက်ပြည့်စုံတဲ့မဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ထိအောင်မရနိုင်ပြီဘူးလား။ ဲဒီတော့ဘာနဲ့ဥမာပေးထားသလဲဆိုတော့ဓဂတမှာစီခွက်ကိုကင်လာတဲ့ပုဂ္ဂိုလ်နဲ့ဥမာပေးထားတယ်စီခွက်ကိုကင်ပြီးတော့စီခွက်ထဲမှာစီအပြည့်ထည့်အဲ့လိုအပြည့်ထည့်ပြီးတော့အဲ့ဒီစီခွက်ကိုကင်ပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာမဖိတ်မစင်အောင်သွားရမယ်ဆိုရင်ရိုးရိုးသေးသေးမကန်ရပြီဘူးလားဗျာသွားရလာတဲ့ခါမှာဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်ကြည့်သွားလို့ရပါမလား ဟောနောက်ပြီးတော့ပါဇက်ကရောစကားတွေဟိုပြောဒီပြောပြောသွားလို့ရပါမလားတကယ်လို့ဘေးလူဘေးပုဂ္ဂိုလ်နဲ့မိမိကစကားတွေပြောသွားမယ်ဆိုရင်လက်ထဲမှာကင်လာတဲ့စီကွက်ကစီတွေမဖိနိုင်မိဘူးလားဖိနိုင်တယ်ဖိစင်သွားနိုင်တယ်အဲမိမိကတောင်တောင်မဲမောက်တွေကြည့်သွားမယ်ဆိုရင်လည်းပဲဒီမှာခလုတ်တိုက်ဗာတိုက်တိုက်ပြီးတော့ဟောမိမိကင်လာတဲ့စီကွက်ခွက်တဲကစီတွေမဖိမစင်နိုင်မိဘူးလားညာစင်သွားနိုင်တယ်အဲ့တော့လိုရာခကြီးကိုဒီစီကွက်အပြည့်အဝရောက်မသွားနိုင်ဘူး ခုတရားအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲမိမိကစကားတွေပြောသွားမယ်။သုံးဖို့စကားတွေပြောနေမယ်မျက်စိကတောင်တောင်မြောက်မြောက်ရှောက်ကြည့်နေမယ်ဆိုရင်မိမိရှုမှတ်ရမယ်။အာယုပေါ်မှာရှုစိတ်တွေဆွဲဆွဲမြဲမြဲကပ်ပြီးတော့တည်ပါဦးမလားဗျာ။မတည်ဘူးဒါကြောင့်မို့စီခွက်ကင်သွားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ကင်ထားတဲ့ခွက်တဲကစီကိုမစိတ်မဖိတ်မစင်အောင်တယူတသိမကင်ရလေဘူးလား။အဲလိုတယူတသိကင်ရတယ်လို့တရားရှုပွားအားထုတ်တဲ့ယောဂီ တကယ်ကိုဆင်းရဲခံသိငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုလိုတဲ့ယောဂီဟာလည်းပဲမိမိနိဗ္ဗာန်ကိုတကယ်မျက်မှောက်ပြုလိုတယ်ဆိုရင်မိမိအားထုတ်နေတဲ့အမှတ်တရားတွေတတိတရားတွေလွတ်ရမလားမလွတ်ရဘူးလားအဲ့ဒီတတိမလွတ်အောင်ရိုးရိုးသေးသေးမရှိရပေဘူးလားသွားတဲ့လာတဲ့ခါမှာအမှတ်တတိလွတ်ရမလားမလွတ်ရဘူးလားထိုင်နေထားတဲ့ခါဒီမှာရောလွတ်ရမလားစားတဲ့တောက်တဲ့နေရာမှာရောလွတ်ရမလားအိယာဝင်အိယာဓာတ်ဒီမှာရောလွတ်ရမလား ရေကျိုးရေတော့မျက်နှာတက်မှစပြီးတော့တတိလွတ်ရအောင်မလားအဲ့လိုမလွတ်အောင်ကိုကတရိုတသေးရှုနေပြီဆိုရင်အဲ့ဒါတက်ကိစ္စရိုးရိုးသေးသေးရှုတာအဲ့လိုရိုးရိုးသေးသေးရှုနေပြီဆိုရင်သရဝရိယတတိသမารိပညာဣန္ဒြေတရားတွေဟာညင်ညွတ်ပြီးတော့ဉာဏ်နေဘာလုပ်သွားမလဲချက်မြက်လာပြီးတော့ဟောတရားသူတရားမြတ်တွေမရနိုင်ပြီဘူးလားဗျာရနိုင်တယ်ကိတ္တလေးဆိုကြည့်လိုက်အောင်စီကွဲကံညာယောက်ျားပုံသွင်း ယောသေးတမူမှရှုပါလျင်ဣန္ဒြေငါးချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်စီွယ်ကံညာယောက်ျားပုံသွင်း ယောသေးတမှုမှရှုပါလျင်ဣန္ဒြေငါးချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ဆုကြည်ပါ ဣန္ဒြေငါးဖြင့်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်စီခွဲကံညာယောက်ျားပုံတွင်ဒီတော့ တရားရှုမှအထုတ်တဲ့ပုဂ္ဂိုလ်များဟာအဲ့ဒီစီခွက်ကိုကင်လာတဲ့ပုဂ္ဂိုလ်လိုပဲစီပြည့်ထက်ပြီးခွက်ကင်လာပြီဆိုရင်အဲ့ဒီခွက်တဲကစီမဖိတ်မစင်အောင်တရိုးတသေးလေးတတိထားပြီးကင်သွားရတယ်လို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းဖြစ်တဲ့မဟာရိပဋ္ဌာန်ဝိပဿနာကျင့်မြတ်တရားတွေရှုပွားအထုတ်နေကြတဲ့ယောဂီသူတော်စင်များဟာလည်းပဲမိမိရဲ့ရှုမှတ်နေတဲ့အမှတ်တရားတွေတိုးတက်ပြီးတော့ဝိပဿနာဉာဏ်အထူးတွေမဉဏ်အထူးတွေရကျင်နေဆိုရင်မိမိရှုမှတ်နေတဲ့အမှတ်တရားတွေ မလွတ်ရအောင်တတိကံပြီးတော့ရိုးရိုးသေးသေးမရှိရပေဘူးလားဗျာယခုလိုထိုင်ရမှာဖြစ်စေရရမှာဖြစ်စေသွားရမှာဖြစ်စေလျောင်းရမှာဖြစ်စေစားရတောက်ရမှာဖြစ်စေအမြဲတမ်းတတိကပ်ပြီးတော့ရိုးရိုးသေးသေးရှုနေပြီဆိုရင်မိမိအားထုတ်နေတဲ့တရားတွေစိုးရုံမှလားတိုးတက်မှလားဗျာတိုးတက်လာနိုင်တယ်ဒါကြောင့်မို့ယူသိမှုနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တာရကံလေးတစ်ခုအနေအချင်းထုတ်ပြီးတော့ပြရရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်အခါကာလတုန်းက ဘဟုတုတ္တတရားနဲ့သတ်ပြီးတော့ဘဟုတုတ္တအရာမှာဣတရိတ်ထားတော်မူခဲ့တဲ့ခုတ်ဆုတ်တရာဆိုတဲ့အမျိုးသမီးရဲ့အထုပ်ပတ်တိလေးနဲ့ဘုန်းကြီးတို့တာရကလေးတင်ပြီးတော့ကြည့်ရအောင်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကာလမှာခုတ်ဆုတ်တရာဆိုတဲ့အမျိုးသမီးကြီးတူပေါ်ထွန်းခဲ့ပါတယ်ခုတ်ဇဥတ္တရာသူ့ရဲ့အမည်ကမဥတ္တရာလို့ခေါ်ပါတယ် ဘာကြောင့်သူ့ကိုခုံးစုပ်တရာလို့ခေါ်ရတယ်လဲဆိုရင်သူဟာမွေးဖွားလာတဲ့အချိန်ကစပြီးတော့သူ့ရဲ့ခန္ဓာကိုယ်ဟာအမြဲတမ်းကုန်းကွနေတယ်။အဲလိုကုန်းကွနေတဲ့အတွက်ကြောင့်မို့ခက်ခုံးမှအုပ်စုပ်တရာခုတ်ဆဆိုတာခါကုန်းတာကိုဆိုလိုပါတယ်။ဒါကြောင့်မို့မအုပ်တရာဆိုတာတွေကများတဲ့အတွက်ကြောင့်မို့သူ့ကိုခုတ်စုပ်တရာလို့ဒီလိုခေါ်ကြတယ်။အဲဒီခုတ်စုပ်တရာမှာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်မှာကောင်းတဲ့ဂုံနဲ့ကြော်စောတာက နှမျိုးရှိတယ်မကောင်းတဲ့ဂုံနဲ့ကြိုစောတာနှမျိုးရှိတယ်ထားလေးမှတ်လိုက်ကြ ကောင်းတဲ့ဂုံနဲ့ကြိုစောတာနှမျိုးမကောင်းတဲ့ဂုံနဲ့ကြိုစောတာနှမျိုးဒီတော့ကောင်းတဲ့ဂုံနဲ့ကြိုစောတာကဘာဂုံနေလဲဆိုတော့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့တရားကိုတခြင်းတစ်ခါမြနာကြားလိုက်ရယုံနဲ့သောတာပန်အရိယာဖြစ်သွားတယ်။ငရဲတိရစ္ဆာန်ပြိတ္တာအတုရကေဆိုတဲ့အပယ်၄ပါးကလွတ်မြောက်တဲ့ သောတာပန်အရိယာဖြစ်သွားတဲ့အဲ့လိုကောင်းခြင်းဂုဏ်ကတစ်မျိုးပဲနောက်မြတ်စွာဘုရားဟောကြားတဲ့တရားတော်တွေနာကြားရင်းနဲ့ပဲပိဋကသုံးပုံကို ထုံးလုံးမွေရေလိုနောက်တမ်းမြောက်ကျွမ်းကျင်သွားတဲ့ဂုံကတစ်မျိုးလို့ကောင်းတဲ့ဂုံကနှစ်မျိုး သူ့မှာကြော်စောတော်မူပါတယ်။နောက်မကောင်းတဲ့ဂုံကဘာလဲဆိုတော့မကောင်းတဲ့ဂုံကအခုနောက်ဆုံးဘဝရောက်နေပြီ အဲလိုနောက်ဆုံးဘဝရောက်နေတဲ့အချိန်ခါကာလမျိုးမှာတောင်မှခါကုန်းမာကြီးဖြစ်ရတယ်မကောင်းတဲ့ကုံကတမျိုးခကုံးမာကြီးခုတ်ဆုတ်တရာဆိုတာနောက်တစ်ခုကမကောင်းတဲ့ကုံကဘာလဲဆိုရင်ဒီနောက်ဆုံးဘဝမှာပဲသူဟာသူတစ်ပါးရဲ့အစေကံကြုံမှဖြစ်ရခြင်းကတမျိုးတဲ့မကောင်းတဲ့ဂုံကလည်းပဲဘယ်နှမျိုးလဲကောင်းတဲ့ဂုံကနှမျိုးအဲ့ဒီ၄မျိုးနဲ့ကြော်စောတော်မူပါလေ အခါတစ်ပါးမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုယဟန်တော်များကဒီခိုးစုတ်တရားနဲ့ဆက်ပြီးတော့လျှောက်ထားကြတယ်။ဘာကြောင့်ယခုလိုမြတ်စွာဘုရားဟောကြားတဲ့တရားလေးကိုတစ်ချိန်တစ်ခါနာရယုံလေးနဲ့သောတာပန်အရိယာဖြစ်ရပါသလဲဖေယ။ဘာကြောင့်မြတ်စွာဘုရားဟောတဲ့တရားနာကြားရင်းနဲ့ပဲသူဟာပိဋကသုံးပုံကိုအာလုံးတက်မြောက်ပြီးတော့သွားရပါသလဲဖေယ။ဘာကြောင့်နောက်ဆုံးဘဝရောက်နေတဲ့ပုဂ္ဂိုလ်ဟာခိုးစုတ်အဲခကုံးမကြီးဖြစ်ပြီးတော့နေရပါသလဲဖေယ။ ဒါကြောင့်သူတော်ဘာရဲ့အစေကကျွန်မာကြီးဖြစ်ပြီးတော့နေရပါတယ်ဘုရားလို့အဲ့ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်ထားတဲ့အခါကာလကြတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကချစ်သားတို့ဒီခိုးစုတ်တရားအလောင်းဟာကသဗ္ဗမြတ်စွာဘုရားနဲ့ခုငါဘုရားရဲ့ကြားမှာဘုရားနှစ်ဆူတို့ရဲ့ကြားမှာတဲ့ဗာရာဏသီကြီးဗြဟ္မဏမင်းကြီးထိနှံအုပ်ချုပ်ပြီးတော့မင်းလုံနေစဉ်အချိန်ကာလ အဲ့ဒီဗြဟ္မဏမင်းရဲ့မောင်းမမိတ်တာအချွေရန်ဖြစ်ခဲ့တယ်တဲ့ဒီကိုစုတ္တရာအဲ့ဒီအချွေရန်ဖြစ်ခဲ့တဲ့ခါကဏ္ဍကြတော့အဲ့ဒီနန်းတော်ကိုယမရမင်းကြီးရဲ့နန်းတော်ကိုပြစ္ဆေကဗုဒ္ဓအရှင်မြတ်ရှစ်ပန်းဆွမ်းခံကြတော်မူ၏။ကန္ဓမာလတောင်ကနေပြီးတော့ပြစ္ဆေကဗုဒ္ဓအရှင်မြတ်ရှစ်ပန်းဟာမင်းကြီးရဲ့နန်းတော်မှာနေ့စဉ်နေ့တိုင်းဆွမ်းခံကြတော်မူပါလေ။ အဲလိုသံဃာကြွတော်မူတဲ့အချိန်ခါကာလမှာဒီခုစုတ်တရာတို့မောင်မမိတ်တံများကတခါတည်းရွှေကိုကြီးတွေနဲ့ဆွမ်းနေခဏနိုးဆွမ်းနေအပြစ်ထက်အဲလိုအပြစ်ထက်ပြီးတော့ဂရိပံတပည့်ကြီးတွေအားလုံးကိုယ်ပေါ်မှာခြုံပြီးတော့တခါတည်းပြည့်စေကဗုဒ္ဓအရှင်မြတ်၈ပါးကိုဆွမ်းများလောင်းလူကြရတယ်အဲလိုဆွမ်းလောင်းလူကြတော့အဲ့ဒီပြည့်စေကဗုဒ္ဓအရှင်မြတ်၈ပါးထဲမှာခါကုန်းနေတဲ့အရှင်မြတ်တစ်ပါးပါတယ် အဲ့ဒီခါကုန်းနေတဲ့အရှင်မြတ်တပါးပါတဲ့ခါကျတော့ဆွမ်းများလောင်းပြီးပြီပိဿကဗုဒ္ဓအရှင်မြတ်တွေကြွသွားပြီဆိုတဲ့ခါကျတော့ခိုးစုတ်တရာအလောင်းဖြစ်တဲ့အဲ့ဒီမောင်မမိတ်တန်ဖြစ်တဲ့ပုဂ္ဂိုလ်ကဂရိပါတပည့်ကြီးကိုခြုံသင်္ကန်းကြီးယုံခဲ့တဲ့ကဲ့သို့ပေါ့အဲ့ဒီဂရိပါတပည့်ကြီးကိုခြုံပြီးတော့ဆွမ်းလောင်းနဲ့ဆွမ်းထက်လောင်းနဲ့ရွှေပလားကြီးရွှေခွက်ကြီးကိုတခါတည်းတပိတ်လိုပန်း တပိတ်လို့ဖိုက်ပြီးတော့ခါကုန်းလေဟန်ပြန်ပြီးတော့အဲ့ဒီမှာခါကုန်းကြီးလိုလှုပ်ပြီးသွားဘေးကပုဂ္ဂိုလ်ကြီးကကြီးကြသဘောကျကြပေါ့လေအဲ့လိုယဟန္တာပုဂ္ဂိုလ်ပြည့်စေကဗုဒ္ဓအရှင်မြတ်တပါးကိုတွားပြီးတော့ပြောင်းလောင်တယောမိခဲ့တယ်အဲ့လိုတယောမိခဲ့တဲ့အတွက်ကြောင့်မို့ဘဝများစွာခုလိုခါကုန်းမကြီးဖြစ်ရတာတဲ့ခါကုန်းမကြီးဖြစ်ရတာဒါဒါလေးတစ်ချက်လည်းမှတ်ထားလိုက်ဘုန်းကြီးတို့ယောဂီများ မိမိတို့ရဲ့အသက်သိက္ခာဂုံဝါကြီးတဲ့ပုဂ္ဂိုလ်များကိုပျော်စီပြစ်စီကလက်စီဆိုတဲ့အနေအားဖြင့်သွားပြီးတော့မပြောင်းရဘူးတကယ်လို့ပြောင်းပြီဆိုရင်မိမိပြုတ်ထားတဲ့မကောင်းမှုအကုသို့ကံတွေကလိုက်ပြီးတော့အကျိုးမပေးပေဘူးလားဗျာဒီဝန်းလိုက်တတ်တယ်ဆိုတာဒါပဲရစ်စကဗုဒ္ဓအရှင်မြတ်ကြီးကိုတခါလဲခါကုန်းလျံပြပြီးတော့တငယ်ချင်းတွေပြောအောင်ဆိုပြီးတော့ရည်စရာမောစရာအနေအချင်းပြောင်းလောင်ပြီးတော့ပြည့်ချော်ပြီးတော့ ပြုလုပ်မိတာလေးကအခုကြည်စမ်းဘဝများစွာခကုံးမှကြီးမဖြစ်ရပေဘူးလားဗျာဟေးဒါမိမိတဲ့တက်တိတ်ကဂုံဝါကြီးတဲ့ပုဂ္ဂိုလ်များကိုပြောင်းလောင်မိလို့ဒါမကောင်းတဲ့ဂုံနောက်တကဒီပြည့်စေကဗုဒ္ဓအရှင်မြတ်တွေကိုတဏီရောခန္ကာလကြတော့နုကနာစွမ်းနေလောင်းလူရတယ်အဲ့လိုကနာနုစွမ်းနေလောင်းလူတဲ့အချိန်ကာလကြတော့ဘုန်းကြီးတို့မင်းရဲ့အလူဆိုတာကအဘိအပြည့်လောင်းလူရတယ် အချို့ချို့ဆိုရင်တပိတ်ကိုပြည့်စံသွားအောင်လောင်းလှူတာတွေလည်းရှိပါတယ်အခုဒီခေတ်မှာလည်းပဲရှိပါတယ်ဘာပဲလောင်းလောင်းဆွန်းလောင်းရင်လည်းတခါလည်းပြည့်စံသွားအောင်ပကံနဲ့လောင်းရင်လည်းပကံကိုပြည့်စံနေအောင်ခုခတ်ပြီးတော့မှလောင်းတာရှိတယ်ဆွမ်းရင်ွက် လောင်းပြီဆိုရင်လည်းဆွမ်းရင်ွက်ကိုနည်းနည်းလေးမထည့်ဘဲနဲ့ပြည့်စံသွားအောင်လောင်းလှူတာတွေရှိတယ်အကျိုးပေးတဲ့အခါမှာလည်းပဲအဲ့လိုကိုပြည့်စံနေအောင်အကျိုးပေးအောင်ဆိုပြီးတော့လောင်းလှူကြတာတွေရှိပါတယ်အဲ့ဒီမှာဘယင်ရှင်မင်းရဲ့အတူဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီခဏတို့သွားပူပူလောလောတွေ တပိတ်အပြည့်လောင်းလူလိုက်တဲ့အခါကျတော့ပြည့်စေကဗုဒ္ဓအရှင်မြတ်၈ပါးလက်ပဝါတွေပူကြတယ်ခဏလူစွမ်းအပူတွေကိုခံယူခဲ့ရတော့လက်ပဝါပူတဲ့အခါကျတော့ညာလက်ပေါ်ကနေပြီးတော့ဘယ်ဘက်လက်ပေါ်ပြောင်းပြီးတော့ရွှေ့တင်လိုက်ဘယ်ဘက်လက်ပေါ်ကနေညာဘက်လက်ပေါ်ပြောင်းပြီးတော့ရွှေ့တင်လိုက်ဆိုတော့အဲ့လိုပြောင်းရွှေ့ပြီးတော့ကင်တွယ်နေရခြင်းဟာလက်ပူလောင်တဲ့ဒုက္ခခံစားရလို့လားမခံစားရလို့လားပူလောင်နေတဲ့ဆင်းရဲကြုံတွေ့နေတယ် အဲ့လိုဆင်းရဲကြုံတွေ့နေတာကိုအခုဒီမှာခိုးဆုပ်တရာရဲ့အလောင်းဖြစ်တဲ့အဲ့ဒီအမျိုးသမီးကမြင်တဲ့အခါကျတော့ဩပြည့်စေကဗုဒ္ဓအရှင်မြတ်ရှင်ပါတော်တော်ဒုက္ခဆင်းရဲရောက်နေကြပါပေါ့လားအဲ့တော့ဖြင့်ငါမှာပန်လာတဲ့ဆင်းဆွဲလက်ကောက်ဒီလက်ကောက်ရှစ်ကွင်းကိုဖြုတ်ပြီးတော့ငါတပိတ်ချီအဖြစ်နဲ့ဆင်းရဲကလွန်မြောက်အောင်လှူမယ်ဆိုပြီးတော့ညာစေသွား ပြုတ်ပြီးတော့လှူလိုက်တာဘာစေသွားပြုတ်တာလဲ ဟိုပုဂ္ဂိုလ်ကြီးပြည့်စုံကဗုဒ္ဓအရှင်မြတ်ဒီဆင်းရဲဒုက္ခရောက်နေပြီအပူလောင်နေပြီအဲ့ဒီအပူလောင်နေတာကိုဒီအပူတွေကလွတ်မြောက်အောင်ဆင်းရဲတွေလွတ်မြောက်ပြီးချမ်းသာသွားအောင်ဉာဏ်ရှိသွားပြုပြီးတော့ဟောသူ့ရဲ့ပန်လာတဲ့လက်ကောက်ကိုဖြုတ်ပြီးတော့တပည့်တော်ရဲ့ဒီရှင်စွဲလက်ကောက်ကိုတပိတ်ချီအဖြစ်နဲ့အလှခံတော်မူပါဗျာဆိုပြီးတော့တကွင်းစီလှူလိုက်တယ်အဲ့တော့အဲ့ဒီလက်ကောက်ကလေးတွေကိုတပိတ်ချီဖြစ်နေတပိတ်အောက်ကခံလိုက်ရတဲ့အခါကျတော့လက်ဖဝန်းနဲ့တပိတ်နဲ့ထိသေးရလားဗျာ အဲ့လိုမထိတဲ့အခါကျတော့ပိစိကဗုဒ္ဓအရှင်မြတ်ရှစ်ပန်းဟာအဲ့ဒီပူလောင်ခြင်းဆင်းရဲကမလွန်မြောက်ပေဘူးလားအဲ့လိုဉာဏ်ရှိသွားပြုပြီးတော့လှူဒန်းတဲ့အတွက်ကြောင့်အခုငါဘုရားမြတ်စွာဘုရားရှင်ငါဘုရားဟောကြားတဲ့တရားတွေနာကြားလိုက်ရယုံနဲ့ပဲပိဋကသုံးပုံကို ထုံးလုံးမွေရေလိုနောက်တက်မြောက်ပြီးတော့သွားတာတဲ့ဉာဏ်ထက်မြက်တာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ပြီးဒီဒုက္ခကယ်တင်ခြင်းနဲ့ အဲ့ဒီဒုက္ခကယ်တင်ခြင်းနေဆိုရင်အဲ့ဒီကိုယ့်ရဲ့ဉာဏ်လေးကိုရှည်သွားပြုပြီးတော့ဒီပုဂ္ဂိုလ်ကိုဒုက္ခကလွတ်မြောက်အောင်မိမိကကယ်တင်လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဉာဏ်တွေဟာဘဝတိုင်းဘဝတိုင်းတုံးမလားထက်မြက်မလားအေးအခုဒီမှာခုစုတရာရဲ့အလောင်းရဲ့လှူဒန်းပုံလေးကိုကြည့်ပြီးအတူယူလိုက်ပါနောက်နံပါတ်3အချက်ကဘာလဲဆိုတော့သူဟာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့တရားတပွဲလေးပဲ။ တကြိမ်တခါတည်းနာလိုက်ရယူနဲ့ပဲငရေတိရစ္ဆာန်ပြိတ္တာအတုရကေဆိုတဲ့အပယ်လေးပါးကလွတ်မြောက်တဲ့သောတပတ္တိမဉ္ဇဉ်ဖူဉ္ဇဉ်မရပေဘူးလားဗျာ သောတပန်အရိယာကြီးဖြစ်တယ်ဗျာအဲတော့သောတပန်အရိယာကြီးဖြစ်သွားတယ်ဒီတော့သောတပန်အရိယာဖြစ်သွားတာဘာကြောင့်လဲဆိုတော့ဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့အဲဒီခိုးစုတ်တရားရဲ့အလောင်းဖြစ်တဲ့အဲဒီမောင်မမိတ်တာအချွေရန်ဖြစ်တဲ့ပုဂ္ဂိုလ်ဟာ ဒီပိစိကဗုဒ္ဓအရှင်မြတ်တွေကိုတခါတရံမှာနန်းတော်မှာဆွမ်းကပ်တာ ရှိတယ်တဲ့ရှင်မင်းမင်းကြီးကမင်းတရားကြီးကအဲလိုနန်းတော်မှာဆွမ်းများဆက်ကလူတန်းတဲ့အခါကျတော့သူတို့ပဲဝေယဝဇ္ဇအမှုကိစ္စတွေဆောင်ရွက်ရတယ်။ဆွမ်းဝေယဝဇ္ဇတွေဆောင်ရွက်တဲ့အခါကဏ္ဍကျတော့မတတ်မရမဟုတ်ဘူး။တကယ့်ကိုတတ်တတ်ရှင်းရှင်းတတ်တတ်ရရရိုးရိုးသေးသေး မယုံမသိဒီလောက်တောင်ကောင်းတာတွေပြင်ကျွေးထားတာပဲစားခြင်းလဲစားမစားခြင်းလဲနေဆိုတာမျိုးဒီလိုမဟုတ်ဘူးတကယ်ကိုရိုးရိုးသေးသေးစက္ကန့်ပြီးတော့လှူဒန်းခဲ့တယ်ရိုးရိုးသေးသေးပြုစုခဲ့တယ်ရိုးရိုးသေးသေးလှုပ်ကြွေးခဲ့တယ်အဲ့လိုရိုးရိုးသေးသေးလှုပ်ကြွေးပြုစုခဲ့တဲ့အဲ့ဒီကုသိုလ်တွေနောက်ပြီးတော့မိမိဟာရိုးရိုးသေးသေးပြုစုလှုပ်ကြွေးတဲ့အလင်းအကျင့်ရှိတဲ့ပုဂ္ဂိုလ်ဟာဘာပဲလှုပ်လို့ပြစ္စလက္ခပြီးပြီးရောဆိုတာမျိုးပြုပါမလားဗျာ မပြုတ်လို့တော့ဘူးအမြဲတမ်းတယုတ်တသေးပဲတရားနာတော့လည်းပဲတယုတ်တသေးပဲဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်ရှေ့ကြည့်နောက်ကြည့်ဒီလိုကြည့်မနေဘူးတရားပေါ်မှာအာယုဆိုင်ပြီးတော့ရိုးရိုးသေးသေးနာကြတဲ့အလေးအကျင့်တွေမပါပေဘူးလားဗျာအလေးအကျင့်တွေပါလာတယ်တရားအထုတ်တဲ့ကံမှလည်းဒီတိုင်းပဲဘုန်းကြီးတို့ယောဂီများတရားအထုတ်လာပြီဆိုရင်ရောက်လာတဲ့ကူကယောဂီကိုအကဲခတ်လိုက်လို့သိတယ်ပထမဦးဆုံးအလုပ်ပေးတရား ညနေပိုင်းနာကြားတဲ့အချိန်အဲ့ဒီအလုတ်ပေးတရားနာကြားတဲ့အချိန်ကစပြီးတော့ကြည်လိုက်ကဲခတ်ကြည်လိုက်အဲ့ဒီတကယ်ကိုရိုးရိုးသေးသေးပြုတ်တတ်တဲ့အလေးအကျင့်ရှိခဲ့တဲ့ပုဂ္ဂိုလ်ကတရားနာတော့လေရိုးရိုးသေးသေးစူးစူးဆိုက်ဆိုက်ကိုနာတာပဲတရားနာတော့လေရိုးရိုးသေးသေးစူးစူးဆိုက်ဆိုက်မှတ်သားသားကိုနာတယ်အဲ့ဒီကတရားကနာပြီးလို့တရားဆုံးပြီဆိုပြီးတော့ စံကြောင်းတော်ဘောကဆင်းလာပြီဆိုရဲကွာတကယ်တယုတ်တေအမှတ်တရပန်းလာတယ်အဲ့လိုရိုးရိုးသေးသေးရှုမှတ်တဲ့အမှတ်တရားမှလည်းရိုးရိုးသေးသေးရှုမှတ်လာတယ်ဟဲ့အချို့ပုဂ္ဂိုလ်များကြတော့အဲ့လိုမဟုတ်နာစင်မှလည်းပဲမယုံမသိပဲဟိုကြည့်ဒီကြည့်တောင်းကြည့်မြောက်ကြည့်တရားနဲ့စိတ်မဝင်စားအဲ့လိုတရားနဲ့စိတ်မဝင်စားတဲ့ပုဂ္ဂိုလ်ကြတော့ဟောတရားအားထုတ်တော့ရောတရားနဲ့စိတ်ဝင်စားသလားဆိုတော့မဝင်စားဘူးဟိုကြည့်ဒီကြည့်တောင်းကြည့်မြောက်ကြည့်သွားတော့လေတောင်းတောင်းမြောက်မြောက်ရှောက်ကြည့်ပြီးအမှတ်တရမပအောင်ထိုင်တော့လည်းအမှတ်တရမပအောင် ရတော့လည်းအမှတ်မပါဘူးစားတဲ့နေရာကြည့်လိုက်လည်းဘာမှမပါဘူးအဲအဲ့လိုကိုမယုံမသိရှုမှတ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရပါဦးမလားဗျာမရနိုင်တော့ဘူးအဲ့တော့ဒီမှာခိုးစုတရာအလောင်းကအဲ့ဒီလိုဣဇေကဗုဒ္ဓရှင်မြတ်၈ပါးကိုဆွမ်းလို့ကျွေးတဲ့အခါကာလမှာရိုးရိုးသေးသေးပြည့်စုံလို့ကျွေးခဲ့တဲ့အလေးအကျင့်တွေပြုခဲ့တယ်တဲ့ဒါကြောင့်အခုငါဘုရားတရားနာတဲ့အခါမှာလည်းပဲရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာကြားတဲ့အတွက်ကြောင့်အခုငါဘုရားတရား ဆုံးတင်နဲ့တပြိုင်တည်းသဘောပေါက်နားလည်ပြီးတော့သောတပတ္တိမညာပူညာဆက်ရောက်ပြီးတော့သောတပန်အရိယာကြီးဖြစ်သွားတယ်တဲ့အပေလေးပါးလွတ်တဲ့သောတပန်ကြီးဖြစ်သွားတယ်လို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဟောကြားတယ်။ဒါသုံးချက်ပြီးသွားပြီနော်။ပထမတစ်ချက်ကဘုန်းကြီးတို့ယောဂီများပြည့်စုံကဗုဒ္ဓအရှင်မြတ်ကိုမိမိကပျော်စီပြည့်စီကလစ်စီဆိုတဲ့အနေအားဖြင့်ပြောင်းလောင်ပြီးတော့ပြုတဲ့အတွက်ကြောင့်အခု ဘဝမှာထီအောင်ခကုံးမကြီးမဖြစ်ရသေးဘူးလားမိမိပြုတဲ့ကံမိမိကိုလိုက်ကြိုးပေးနေတာဒါတစ်ချက်ဒါဘုန်းကြီးတို့ယောဂီများလိုက်နိုင်ရမှာကအော်အသက်သိက္ခာဂုံဝါကြီးတဲ့ပုဂ္ဂိုလ်တွေကိုရေစင်ဟံမောစင်ဟံအနေနဲ့တောင်မှပြောင်းလောင်ပြည့်စုံမှုမပြုချင်နဲ့ဒါလေးမှတ်သားသွားပေါ့နောက်တစ်ခါမိမိရဲ့ရှင်းမောက်မှာဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တဝတ္တယောက်တွေ့ပြီဆိုရင်အဲ့ဒီဒုက္ခကလွန်မြောက်အောင်ဉာဏ်ရှိသွားပြုပြီးတော့အကူအညီပေးလိုက်မယ်ဆိုရင် ဖြစ်လျာဘဝတန္တရာမှာဉာဏ်နေတုံးမလားထက်မြက်မလားဗျာထက်မြက်မယ်ဒါလေးတစ်ချက်နောက်နံပါတ်3ကမိမိတို့ဘာပဲပြုလုပ်ပြုလုပ်ဒါနာကောင်းမှုပဲပြုပြုသီလပဲစောင့်စောင့်ဘာဝနာပဲပွားပွားမိမိပြုလုပ်သမျှအားလုံးကုသိုလ်ကောင်းမှုဟူသမျှတွေကိုမိမိကရိုးရိုးသေးသေးပြုမယ်ဆိုရင်အထူးအားဖြင့်အခုလိုဝိပဿနာဘာဝနာတရားတွေပွားများအားထုတ်တဲ့အခါမှာမိမိအမှတ်တရားတွေမလွတ်အောင်ထိုင်ရမှလည်းမလွတ်အောင်ရရမှလည်းမလွတ်အောင်သွားရမှလည်းမလွတ်အောင် စားရတောက်ရမှာလည်းပဲမလွတ်အောင်တတိကံပြီးတော့မပြန့်ရှုမှတ်ပြီးတော့ပွားများနေမယ်အထုတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားနည်းနည်းရမှာလားမြန်မြန်ရမှာလားမြန်မြန်ကြီးရသွားနိုင်တယ်အဲ့လိုရိုးရိုးသေးသေးပြုတဲ့အလေးအကျင့်လေးတွေအားလုံးပန်းလာပြီဆိုရင်တရားမြန်မြန်ကြီးရနိုင်တယ်တဲ့နောက်တစ်ခါနံပါတ်၄ကဘာလဲဆိုတော့ကြုံမှဖြစ်ရတာ ကျွန်မဖြစ်ရတာတော့ဘာအကြောင်းကြောင့်ကျွန်မဖြစ်ရပါသလဲဗျာလို့မြတ်စွာဘုရားလျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကဒီခိုးစုတ်တရာအလောင်းဟာကတ္တဗမြတ်စွာဘုရား လက်ထက်ကတထေးသမီးဖြစ်ခဲ့တယ်တဲ့ဘယ်လိုသမီးပါလိမ့်မယ်တထေးသမီးဖြစ်ခဲ့တယ်ဒီတထေးဟာလည်းပဲဘာသာတရားတွေကိုအင်မတန်မှကန့်ဆိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုအားလုံးပြုစုပွားများတဲ့ပုဂ္ဂိုလ်ဖြစ်တယ် အာလုံးယဟန်တန်ဃာတော်တွေနဲ့လည်းအကျွမ်းဝင်တယ်အာလုံးဘိက္ခုနီမတွေနဲ့လည်းအကျွမ်းဝင်တယ်အဲ့လိုအကျွမ်းဝင်တဲ့အခါကဏ္ဍကြတော့တမိကလည်းပဲအာလုံးသောပုဂ္ဂိုလ်တွေနဲ့အကျွမ်းဝင်နေတယ်ပေါ့တဏီရောခါကဏ္ဍမှာဒီခုံးစုပ်တရားရဲ့အလောင်းပြည့်တဲ့တထေသမီးလေးကရေမိုးချိုးပြီးတော့အလှပြင်မလို့မိမိရဲ့ခန်းထဲမှာအလှပြင်မှန်တင်ကုန်ရှိမှအလှပြင်ဆင်နေပါလေအဲ့လိုပြင်ဆင်နေတဲ့အချိန်မှာဘုန်းကြီးတို့ဘိက္ခုနီမှာတပါး ကိလေသာအသောကုန်ကံယဟန္တာဖြစ်နေပါပြီအဲ့ဒီယဟန္တာဘိက္ခုနီမှာတပါအိမ်ကိုကြွလာတယ်အိမ်ကိုကြွလာပြီးအိမ်ပေါ်ကိုအပေါ်ဓာတ်ကိုတက်တဲ့အခါကာလကျတော့ तू ကအောက်ထပ် तू အလှပြင်းနေတဲ့အခန်းကနေလှမ်းမြင်လိုက်တယ်မြင်လိုက်တဲ့အခါကျတော့အရှင်မကြီးလှမ်းနှုတ်ဆက်လိုက်တယ်အဲ့လိုနှုတ်ဆက်ပြီးတော့အရှင်မကြီးတပည့်တော်ရဲ့အလှပြင်ပစ္စည်းလေးအပေါ်ဓာတ်အခန်းထဲမှာဘယ်နေရာမှာရှိတယ်အဲ့ဒါလေးယူပေးသမ်းမှာခဏလောက်တစ်စိမ့်လောက်ခိုင်းလိုက်တယ်ဒီမှာဘိက္ခုနီအရှင်မြတ်ကို မိမိရဲ့အခိုင်းစီလိုသဘောထားပြီးတော့တခါလဲလှန့်ပြီးတော့ခိုင်းလိုက်တာအဲ့လိုလှန့်ခိုင်းလိုက်တဲ့အခါကျတော့ဘိက္ခုနီမှာစဉ်းစားရင်ရဟန္တာဘိက္ခုနီမှာတကယ်လို့များငါသူ့ကိုပြုတ်လို့မပေးလို့ရှိရင် သူခိုင်းတာလုံမပေးရင်သူငါ့ပေါ်မှာအမျက်ဒေါသထွက်မယ်အမျက်ဒေါသထွက်လို့ရှိရင် तू အပင်ငရဲကြောက်ရောက်တော့မှာပဲတကယ်လို့ तू ခိုင်းတဲ့အတိုင်းငါပြုတ်လို့ပေးလိုက်လို့ရှိရင် तू တော့ဖြင့်ဖြစ်နေရဘဝမှာကျွံဘဝမျိုးမှာပဲရောက်ရတော့မှာပဲအောက်တန်းနောက်တန်းကြတော့မှာပဲ ဒီတော့အပင်ငရဲနဲ့စမ်းမယ်ဆိုရင်ကျွန်းဘဝကမှနည်းနည်းတော်သေးတယ်ဆိုပြီးတော့အဲ့ဒီမှာဘိက္ခုနီမကြီးကသူခိုင်းလိုက်တဲ့အတိုင်းသူ့ရဲ့အခန်းထဲမှာသွားယူပြီးတော့အနတ်ပင်ပစ္စည်းတွေယူပေးလိုက်တယ်။အဲဒီလိုမိမိရဲ့အသက်တိတ်ခါဂုံဝါကြီးမြတ်တဲ့ပုဂ္ဂိုလ်ကိုမိမိရဲ့အခိုင်းအစီလိုသဘောထားပြီးတော့စေခိုင်းလိုက်တဲ့အတွက်ကြောင့်ဖြစ်နေရဘဝတိုင်းဘဝ900တိုင်တိုင်လို့ဆိုပါလေ။ကျွန်မဘဝကြီးတွေဖြစ်ရတယ်။ဘာဘဝဖြစ်ရပါလိမ့်မယ်။ ဒါမိမိရဲ့အသက်တွေကဂုံဝါကြီးတဲ့ပုဂ္ဂိုလ်အခိုင်းစီလိုသဘောထားပြီးတော့ခိုင်းလို့လားမခိုင်းလို့လားဗျာယခုခေတ်မှာလည်းပဲဘုန်းကြီးတို့ယဟန်တန်ခါများနဲ့အကျွမ်းဝင်တဲ့ပုဂ္ဂိုလ်တွေမရှိကြဘူးလားဗျာဟောသီလရှင်ဆရာကြီးဆရာလေးတွေနဲ့အကျွမ်းဝင်တဲ့ပုဂ္ဂိုလ်တွေမရှိကြပြီဘူးလားအခုလိုရှိနေကြတဲ့အခါကဏ္ဍမျိုးမှာယဟန်တန်ခါတော်များပဲဖြစ်စေသီလရှင်ဆရာကြီးဆရာလေးများပဲဖြစ်စေအဲဒီကနေ့ကြောင်းကိုလာမှန်တော့စားစရာတွေလှုပ်ထားပြင်ထားဆင်ထားလို့များမခိုင်းမိကြလေနဲ့ ဆရာလေးနော်ဒီနေ့လာမှတပည့်တို့အတွက်အားလုံးချက်ထားအရန်နဲ့ဖြစ်ပါစေလို့များမခိုင်းမိစေနဲ့အဲ့လိုများသွားပြီးတော့ပြောမိမယ်မိမိရဲ့အသက်တိတ်ခံအားဖြင့်တိလတိတ်ခံအားဖြင့်ဆရာလေးတွေကရှင်းပါတိလာထိန်းထားတာမိမိက၅ပါးတိလတော့အနိုင်နိုင်ရင်အဲ့လိုမိမိရဲ့အကျင့်တိလမြင့်မြတ်နေတဲ့ပုဂ္ဂိုလ်မျိုးကိုမိမိကသွားပြီးတော့အကိုင်းစီလိုသဘောထားပြီးတော့ခိုင်းမိမယ်စီမိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မျိုးမှလည်းပဲအဲဒီလိုနှိမ့်ကြတဲ့ဘဝမျိုးတွေမရောက်နိုင်ပြီဘူးလားဗျာ နင်းနင်းကြတဲ့ဘဝမျိုးတွေထိအောင်သွားပြီးတော့ရောက်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ဟောဒီခိုးစုပ်တရာရဲ့ပုံပြင်လေးသဘောမျိုးပေါ်လေဝတ္ထုတာရကလေးကိုကြည်ပြီးတော့မိမိတို့ဟာတတိကဂုံဝါကြီးမြတ်တဲ့ပုဂ္ဂိုလ်များကိုမိမိတို့ရဲ့အခိုင်းစီလိုသဘောထားပြီးတော့မခိုင်းမိဖို့မပြောမိဖို့မဆိုမိဖို့ရအရေးမကြီးပေဘူးလားဗျာအခုခိုးစုပ်တရားအလောင်းဟာကသဗ္ဗမြတ်စွာဘုရားလက်ထက်ကမိမိအကျွမ်းဝင်တဲ့ဘိက္ခုနီအရှင်မကိုတခါလဲအခိုင်းစီလိုသဘောထားပြီးခိုင်းမိတဲ့အတွက်ကြောင့်ဘဝဘယ်နှဘဝပါလိမ့်မယ် ဘဝ900တိုင်တိုင် ကျွန်မဘဝကြီးတွေဖြစ်ခဲ့ရတယ်အခုနောက်ဆုံးဘဝတရားသူရပြီးတော့နောက်ဆုံးဘဝရောက်တဲ့အချိန်မှတောင်မှပဲကျွန်မဘဝမျိုးမရောက်ပေဘူးလားဗျာဟေးကျွန်မဘဝကြီးဖြစ်ခဲ့ရတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာခိုးစုပ်တရားအလောင်းဟာကောင်းတဲ့ဂုဏ်နဲ့လည်းပဲနှမျိုးအနေအချင်းကြိုးစိုးတော်မူရင်တရားလေးတစ်ချိန်လောက်နာကြားယုံနဲ့ပဲသောတပတ္တိမညာပူညာဆက်ရောက်ပြီးပဲဆင်းရဲကင်းသွားတဲ့ကောင်းတဲ့ဂုဏ်နဲ့လည်းပြည့်စုံတယ် မြတ်စွာဘုရားဟောတဲ့တရားတွေနာကြားပြီးတော့ဗိဓိကသုံးပုံထုံးလုံးမွေရေလိုနောက်တတ်မြောက်ချင်းဆိုတဲ့ကောင်းတဲ့ဂုဏ်တွေနဲ့ပြည့်စုံတော်မူတယ်။ကောင်းခြင်းဂုဏ်နှစ်မျိုးနဲ့ပြည့်စုံတယ်လို့နောက်ဆုံးဘဝရောက်နေတဲ့အချိန်မှာပဲအခိုင်းအစီဘဝမျိုးနဲ့ခကုံးဝါကြီးဖြစ်ရတဲ့မကောင်းတဲ့ဂုဏ်တွေရောမပြည့်စုံပြီဘူးလားဗျာ။ဒါဘာကြောင့်လဲဆိုရင်ကိုပြုတဲ့ကံတွေပဲဟုတ်တယ်မို့လား။မိမိပြုခဲ့တဲ့ကံအားလျော်စွာမိမိတို့မခံစားရပြီဘူးလား။အခုလည်းပဲဘုန်းကြီးတို့ယောဂီများဝိပဿနာတရားအားထုတ်တဲ့အခါမှာဆိုလိုရင်းကတော့ဒီတရား ဒီဝိတ္ထုတာရကလေးထုတ်ပြန်ရင်းကတော့ရိုးရိုးသေးသေးရှုမှတ်ရင်မိမိတို့ဘယ်လုပ်ပဲဖြစ်ဖြစ်ရိုးရိုးသေးသေးပြုလုပ်မယ်ဆိုရင် ပကံကွက်ရောက်ဆေးရကြောတာကစပြီးတော့ဟောအပဲ့အနာစာဖြစ်ပါမလားဗျာအဲမယိုးမသေးနဲ့တခါတည်းဝုံတိုင်းတိုင်းပြုလုပ်လိုက်မယ်ဆိုရင်ပကံကွက်ရောက်တွေကွဲသွားတာပဲ့သွားတာမရှင်းနိုင်မိဘူးလားအဲ့ဒီအတိုင်းပါပဲဘာဖြစ်ဖြစ်ရိုးရိုးသေးသေးပြုလုပ်မယ်ဆိုရင်ခုလိုတရားနာတဲ့ခါမှလည်းရိုးရိုးသေးသေးစူးစူးဆိုက်ဆိုက်နာမယ်ဆိုရင်မိမိမှာတရားသဘောလေးတွေတရားရဲ့အဓိပ္ပာယ်လေးတွေသဘောမပေါက်နိုင်မိဘူးလားဗျာ ဘောပေါက်သွားနိုင်တယ်ဟောသေးသေးချာချာတရားအားထုတ်တဲ့ခံမှလည်းပဲဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်အခုခုံးစုပ်တရားခဲ့သူပဲတရားအသိဉာဏ်ဒူတွေမြန်မြန်ကြီးရမလားနှင်းနှင်းရမလားဗျာမြန်မြန်ရမယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့အခါမှာထိုင်ရမှာဖြစ်စေရရမှာဖြစ်စေသွားရမှာဖြစ်စေလျောင်းရမှာဖြစ်စေ စားရတောက်ရမှာဖြစ်စေအမှတ်တတိလွတ်ရမလားမလွတ်ရဘူးလားဘယ်နေရာမှာဘုန်းကြီးတို့ယောဂီများတတိမလွတ်အောင်ရိုးရိုးသေးသေးရှုရိုးသေးတယ်ဆိုတာ မလွတ်အောင်ရှုနေတာကိုရိုးသေးတယ်ပြောတာတကယ်လို့ဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်တောင်တွေးမြောက်တွေးတောင်စဉ်းစားမြောက်စဉ်းစားတရားထိုင်ရင်းကနေစဉ်းစားတွေးတောနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားကိုယူသေးတာလားမယူသေးတာလား ပညာလျှောက်ပြီးတော့မှတ်ပြန်တော့လည်းပဲဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်ကြည့်သွားမယ်စကားတွေပြောဆိုသွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အမှတ်တရားကိုယူသေးတာလားမယူသေးတာလားအဲ့လိုမယုံမသေးရှုနေတဲ့ပုဂ္ဂိုလ်တရားရပါမလားယုံနာဖြစ်ဖြစ်သဘောတွေသိနိုင်ပါမလားယုံနာဖြစ်ဖြစ်သဘောမှမသိရင်မဉ္ဇဉ်ပူညာနိဗ္ဗာန်ဆိုတာရနိုင်ပါမလားဒီတော့တရားတကယ်လိုချင်နေဆိုရင်ယောဂီပုဂ္ဂိုလ်များထိုင်ပြီးတော့ရှုမှတ်တဲ့ခံပါလေမိမိရှုမှတ်ရမယ့်အာယုံဖြစ်တဲ့ဘောမှုပိမှုအာယုံလေးပေါ်က လွတ်မသွားအောင်အဲ့ဒီအာယုံလေးပေါ်မှာဆွဲဆွဲမြဲမြဲမှတ်စိတ်လေးကပ်ပြီးတော့တည်နေအောင်ရိုးရိုးသေးသေးမရှုရပေဘူးလားသူ့ကိုရှုနေရင်ကမိမိရဲ့စိတ်ကတခြားတစ်ပါးလွင့်သွားရင်လွင့်စိတ်ထွက်စိတ်ကလေးရောမရှုရပေဘူးလားဘေးကအတန်ပလန်လေးကြားလာရင်ကြားတဲ့အတန်အာယုံလေးရောမရှုရပေဘူးလားမိမိခန္ဓာကိုယ်ကဖောက်ပြန်လာလို့နာမှုကျင်းမှုညောင်းမှုကိုင်းမှုခဲမှုရမ်းမှုရမ်းမှုစတဲ့ဝေဒနာတွေဖြစ်ပေါ်လာရင်လည်းအဲ့ဒီဝေဒနာလေးကိုမလွတ်အောင်တတိကပ်ပြီးတော့ရောမရှုရပေဘူးလား အဲ့လိုရိုးရိုးသေးသေးရှုနေတဲ့ပုဂ္ဂိုလ်မှာတမာရီတရားတွေနှင်းနှင်းရမှာလားမြန်မြန်ရမှာလားတမာရီတရားတွေအားကောင်းလာပြီဆိုရင်တမာရီတော်ယထာဘူတံပဇာနာတိစိတ်တည်ခြင်းမှုတမာရီရနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းမမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာကိုဆင်းရဲတဲ့အတိုင်းအဆိုးမရတာကိုအဆိုးမရတဲ့အတိုင်းသိတဲ့ယထာဘူတဉာဏ်နေမြန်မြန်ကြီးမဖြစ်နိုင်ပြီဘူးလားဒီဉာဏ်နေရင့်ကျက်ပြည့်စုံရင်ရောမဉဏ်ပူဉဏ်နိဗ္ဗာန်မရနိုင်ပြီဘူးလားဒါထိုင်ပြီးတော့ရှုမှတ်တဲ့အခါရိုးရိုးသေးသေးရှုမှတ်လို့ ဈဉ္ညာလျှောက်ပြီးတော့ရှုမှတ်ပြီဆိုရင်လည်းဈဉ္ညာအမှတ်တရားလေးပေါ်မှာမိမိရဲ့စိတ်ကလေးကကြွလာရင်ကြွတဲ့အာယုံလေးပေါ်မှာပဲတရားစူးစိုက်ပြီးတော့တရွေချင်းတရွေချင်းလေးရွေ့ပန်းလာတဲ့သဘောလေးသိအောင်လမ်းတဲ့ခံမှာလည်းရှေ့ကိုအစင်းစင်းတစင်းပြီးတစင်းတစင်းပြီးတစင်းတရွေပြီးတရွေရွေ့ရွေ့ပြီးတော့အစင်းစင်းလှမ်းနေတဲ့သဘောချားတဲ့ခံမှာလည်းပဲအစင်းစင်းကျသွားတဲ့သဘောအဲ့ဒီသဘောလေးကိုတည်တည်ကြံကြံသိအောင်ရှုနေပြီဆိုရင်နောက်ဆုံးခြေထောက်ဆိုတဲ့ပုံပန်းတရံကြီးရှိသေးရလားဗျာ။ ပြညာတရံကြီးပြောက်ပြီးတော့ပရမစစ်စစ်သဘောလေးပဲတောင်းတဲ့သဘောတင်းတဲ့သဘောရွေ့တဲ့သဘောပေါ့တဲ့သဘောလေးတဲ့သဘောအဲ့ဒီသဘောလေးကြီးတွေပဲမတွေ့ရပေဘူးလားအဲ့လိုတွေ့နေမြင်နေတာဟာအမှန်သိတာလားအမှားသိတာလားအမှန်သိသိတာမို့တရားသိတာလားမတရားသိတာလားအဲ့ဒီတိုင်းသိရမှာဘုန်းကြီးတို့ယောဂီများအဲ့လိုသိနေတာဒါယုတ်တရားနံတရားကိုသိချာသိနေတာပဲကဲတဘာဝယုံနာကိုအမှန်တိုင်းသိအဲ့ဒီကနေဆက်လက်ပြီးတော့သိသိချာချာစူးစိုက်ပြီးရှုပွားအားထုတ်သွားလို့ ဒီတဲ့တမာရီတရားတွေအားကောင်းထက်သန်စွာရလာပြီဆိုရင်တော့ဘုန်းကြီးတို့ယောဂီများအဲ့ဒီရှုစရာအာယုလေးရဲ့ကြွမှုလေးရဲ့တကြွလေးကြွလာလိုက်ကြွမှုလေးပြက်သွားလိုက်နောက်ထပ်တကြွလေးကြွလိုက်ပြက်သွားလိုက်ကြွလိုက်ပြက်လိုက်ကြွလိုက်ပြက်လိုက်နဲ့ကြွလာတဲ့အခါမှာပဲဖြစ်ပြသဘောတွေနည်းနည်းလေးမြင်ရမှာလားအများကြီးတွေ့ရမှာလားအများကြီးကြွတဲ့အထဲမှာကိုဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းအများကြီးတွေ့နေရလိမ့်မယ်အဲ့ဒီမှာနှမ်းတဲ့နေရာမှာလည်းကြည့်လိုက်နှမ်းတဲ့နေရာမှာလည်းပဲတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ဆိုတော့ တရွေ့ဖြစ်ပြီးတရွေ့ပြစ်သွားတာပဲတရွေ့ဖြစ်ပြီးတရွေ့ပြစ်သွားတာပဲအစင်းစင်း၃စင်းလောက်၄စင်းလောက်တွေ့ရတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဖြစ်အပျက်ကို၃၄ချက်လောက်မတွေ့ရပြီဘူးလားဗျာဒီထဲမှာတခါလေလှမ်းမှုလေးထဲမှာကိုပဲအဖြစ်အပျက်တွေကို၃၄ချက်တခါလေတန်းတွေ့ရတယ်ဒီတဲ့အားကောင်းရင်ဒီတဲ့အဖြစ်အပျက်တွေအများကြီးတွေ့နိုင်သေးတယ်ချလိုက်တဲ့ကံမှာဆိုရင်လည်းပဲတခါလေတဆင်နဲ့ကျသွားတာမဟုတ်ဘူးတဆင်ပြီးမှတဆင်တဆင်ပြီးမှတဆင်တဆင်ပြီးမှတဆင် အဲ့ဒီမှာဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့သဘောတွေကနည်းနည်းလေးလားအများကြီးလားဗျာဟဲအဲ့လိုအများကြီးတွေ့အောင်ဆိုတာကဘုန်းကြီးတို့ယောဂီများကရှုတဲ့အခါမှာမယုံမသေးရှုရမှာလားယိုယိုသေးသေးရှုရမှာလားယိုသေးသေးရှုရဆိုတာအမှတ်လွတ်နေတာလားမလွတ်တာလားမလွတ်အောင်တတိထားဝရိယစိုက်ပြီးရှုနေပြီဆိုရင်အဲ့ဒီအမှန်တရားဖြစ်တဲ့အဖြစ်အပျက်မမြဲတဲ့သဘောတွေညာနဲ့ဓာတ်ထိမတွေ့နိုင်ပြီဘူးလားဟောအဖြစ်အပျက်ကိုမြင်ပြီဆိုရင်ယရနေဆာတန်ဒုက္ခံတဲ့မမြဲတဲ့တရားဟာဒုက္ခဆင်းရဲပဲနေတယ် အဲ့ဒီဆင်းရဲတရားကိုကောင်းကောင်းတွေ့ပြီဆိုရင်တန်ဒုက္ခတရဏတ္တအဲ့ဒီဆင်းရဲတရားတွေဟာအစိုးမရတဲ့အနတ္တတရားပဲလို့ဒီလိုအနိစ္စဒုက္ခအနတ္တတရားတွေဉာဏ်မှာတက်ဝင်လို့ဒီဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်ဆက်ရောက်နိဗ္ဗာန်တိအောင်မျက်မှောက်မပြုတ်နိုင်မေဘူးလားဉာဏ်ဉာဏ်လျှောက်ရင်းနဲ့တရားတွေရမသွားနိုင်မေဘူးလားအဲ့လိုတရားတွေရသွားနိုင်တယ်ဆိုတာဘုန်းကြီးတို့ယောဂီများရဲ့တဏ္ဍာရှိနေတဲ့တရားဝရိယတတိတမာရိပညာ ဒီဣန္ဒြေတရားတွေဘုန်းကြီးတို့ယောဂီများညီညွတ်လို့လားမညီညွတ်လို့လားအဲအဲ့ဒီဣန္ဒြေတရားတွေညီညွတ်လာတာနဲ့အမျှဝိပဿနာဉာဏ်တွေကထက်မလားတုံးမလားဉာဏ်တွေထက်လာပြီဆိုတဲ့ကတရားတွေဆုပ်ယုပ်မှလားတိုးတက်မှလားဒီတော့ဘုန်းကြီးတို့ယောဂီများကတရားဆုပ်ယုပ်ခြင်းတာလားတိုးတက်ခြင်းတာလားကဲတိုးတက်ခြင်းတာဆိုရင်မိမိတို့မှတ်ရမယ်အမှတ်တရားတွေကိုမယုံမသိမှတ်ရမှာလားတယုတသိမှတ်ရမှာလားတယုတသိမှတ်ရမယ်ဆိုရင် အမှတ်လွတ်ရမှာလားမလွတ်ရမှာလား ဟေးမလွတ်အောင်ဆွမ်းစားတဲ့နေရာမှာရောမလွတ်အောင်ရှုမှတ်ဖို့အရေးမကြီးပေဘူးလားဘယ်နေရာမှာဖြစ်ဖြစ်ဖြစ်တိုင်းအမူအရာတိုင်းအမူအရာတိုင်းကို အမြဲတမ်းတတိကံပြီးတော့ရှုနေမယ်ပွားနေမယ်အားထုတ်နေမယ်ဆိုရင်မြင်ရကလည်းဖြစ်ပျက်တွေတွေ့တာပဲကြားရကလည်းဖြစ်ပျက်တွေတွေ့တာပဲနာရစားရတွေ့ထရကရောဖြစ်ပျက်တွေမတွေ့နိုင်ပေဘူးလားအကုန်လုံးဘုန်းကြီးတို့ယောဂီများရုပ်တရားနာတရားတွေဟာမြဲတဲ့သဘောလားမမြဲတဲ့သဘောလား ဟေးမမြဲတဲ့သဘောအပြည့်သဘောကြီးတဲ့ကိုနောက်ထပ်ဉာဏ်နဲ့တည်းချင်းမတွေ့နိုင်ပြီဘူးလားဗျာအဲ့လိုတွေ့လာပြီဆိုရင်ဘုန်းကြီးတို့ယောဂီများရဲ့တရားတွေဟာဆုပ်ယုပ်သွားတာလားတိုးတက်လာတာလားဒီတော့အဲ့လိုတိုးတက်ဖို့အတွက်ယောဂီပုဂ္ဂိုလ်ဟာတရားရှုတဲ့အခါမှာမယုံမသိလားယိုယိုသေးသေးလားအမှတ်တမဲ့လားအမှတ်နဲ့လားအမှတ်ကလေးနဲ့ထိုင်လဲအမှတ်ကလေးနဲ့ရက်လဲအမှတ်ကလေးနဲ့သွားလဲအမှတ်ကလေးနဲ့စားလဲအမှတ်ကလေးနဲ့ရေတောက်တာရေချိုးတာကစပြီးရှုမှတ်မှုလွတ်ရမလားမလွတ်ရဘူးလား အေးအဲ့လိုမိမိတို့ရိုးရိုးသေးသေးရှုပွားအားထုတ်သွားပြီဆိုရင်တရားဝရိယသတိသမารိပညာဣန္ဒြေတွေညီညွတ်ထက်မြက်လာတာနဲ့အမျှဝိပဿနာဉာဏ်တွေတက်ပြီးတော့ဟောတရားအသိဉာဏ်တူတွေမရနိုင်ပြီဘူးလားဗျာကဲဆိုကြည့်လိုက်ရှုမှန်မှုမှန်ရိုသေကကောင်းစွာပြုရမည်ရှုမှန်မှုမှန်ရိုသေက ကောင်းစွာပြုရမည်ေမိမိရဲ့အမှတ်တရားကိုယူသေးရမှာဘလောက်ယူသေးရမလဲဆိုရင်စီခွက်ကိုအခွက်ကိုစီအပြည့်ထည့်ပြီးကင်လာတဲ့ပုဂ္ဂိုလ်ဟာအဲ့ဒီခွက်တဲကစီတွေမဖိတ်မစင်အောင်တယူတသေးလေးဘယ်မှမကြည့်ဘူး စီကွယ်ကလေးကိုပဲစူးစိုက်ကြည့်ပြီးတော့တခါလေဖြည်းဖြည်းလားမြန်မြန်လားဖြည်းဖြည်းလေးသွားရတယ်စကားရောပြောလို့ရပါဦးမလားဘယ်မှကိုအာယုံမရောက်စေဘဲနဲ့ဒီစီကွယ်လေးပေါ်မှာပဲအာယုံဆိုင်ပြီးယူသွားရတယ်လို့ဘုန်းကြီးတို့ယောဂီများကလည်းပဟိတထောနိဗ္ဗာန်ကိုသာမိမိစိတ်ကိုညွတ်ရှုမှတ်တဲ့အာယုံထဲမှာပဲမိမိစိတ်လေးတွင်းပြီးတော့ထိုင်ရင်ထိုင်အာယုံလေးပေါ်မှာမစိတ်လေးကပ်ပြီးတော့ပါနေအောင်ရရင်ရတဲ့အာယုံလေးပေါ်မှာမစိတ်လေးကပ်ပြီးတော့ပါနေအောင် သွားရင်သွားရင်အာယုံလေးပေါ်မှာမစိတ်လေးကပ်ပြီးပါနေအောင်ထိုင်ရင်ထိုင်တဲ့အာယုံလေးပေါ်မှာလျောင်းရင်လျောင်းတဲ့အာယုံလေးပေါ်မှာစားရင်စားတဲ့အာယုံဝါရင်ဝါတဲ့အာယုံတောက်ရင်တောက်တဲ့အာယုံမျိုးရင်မျိုးတဲ့အာယုံမိမိရှုမှတ်တဲ့အာယုံပေါ်မှာမိမိရဲ့ရှုစိတ်ကလေးဆွေးမြဲစွာကံပြီးတော့တည်နေအောင်ရိုးရိုးသေးသေးရှုမယ်ဆိုရင်ဒီဣန္ဒြေ၅ပါးတရားတွေညီညွတ်မလား၊ကွဲပြားမလားဣန္ဒြေ၅ပါးတရားတွေညီညွတ်လာတာနဲ့မြဝိပဿနာဉာဏ်တွေကထက်မလားတုံးမလား ဟဲဒီညာနေထက်မြက်လာပြီဆိုတာနဲ့တပြိုင်တည်းထဲတရားအသိဉာဏ်ဓုတွေကဆိုးရုံမှလားတိုးတက်မှလားတရားတွေတိုးတက်ပြီးတော့ဝိပဿနာဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ဘုန်းကြီးတို့ယောဂီများတထိုင်တွင်းနဲ့ပဲကိလေသာအသောကုန်ခန်းပြီးတော့ယဟန္တာထိအောင်မဖြစ်နိုင်ပေဘူးလားဆင်းရဲငြိမ်းတဲ့နိဗ္ဗာန်ထိအောင်မရနိုင်ပေဘူးလားကဲဒီတော့အဲ့လိုဆင်းရဲငြိမ်းခြင်းနေဆိုရင်တရားရှုတဲ့အခါမှာဘယ်လိုရှုရမလဲ ရိုးရိုးသေးသေးရှုပါတဲ့ဒါကြောင့်တတ္တသသက်ကိစ္စကိရိယာယတံပါဒိတိတတ္တသယုံနာဓမ္မသင်္ကာရတရားတို့ဤကုံဆုံးချုပ်ပြောင်းသွားတဲ့သဘောကိုသိအောင်ရှုရ၌သက်ကိစ္စကိရိယာယရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ခြင်းဖြင့်လည်းပင်တံပါဒိတိဝိပဿနာဉာဏ်၏ထက်မြက်ခပြည့်စည်ပြည့်စုံစေနိုင်ပါပေကုန်၏ ဣတိဤသို့အဝေါစကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိကဲဣမယသုတရားပညာ စ္စကရိယာယမိမိဆင်းရဲခံသိနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်တရားတွေကျင့်တဲ့အခါရှုမှတ်မှုအမှတ်တရားတွေမလွတ်အောင်ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်ရွှေမင်းဝန်သာသနာရိပ်သာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဘုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတယ်အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ တဲ့အခါဒီကအထုံနေတဲ့ယောဂီတွေနှောက်ရှက်မဖြစ်အောင် ဖြည်းဖြည်းစကားမပြောဘဲနဲ့အတန်မပေးကြဘဲနဲ့ထွက်ကြကိုယ်ဖဏလည်းကိုယ်စီးကြတခြားဖဏလည်းမရှိုးဝေးစေနဲ့